1348ခုကဆုံလကွယ်ဥပုပ်နေ1986ဇွန်လ9ရက်စနေနေ့လယ်မွန်းလွဲ2နာရီအချိန်လိုင်မာဒီဝိပဿနာကျောင်းတိုက်သာသနာမန်အောင်ဓမ္မယုံကြီးမှာနေ့စဉ်ကျင်းပမြဲဖြစ်တဲ့ လိုင်မဟာစီမဟာသတိပဋ္ဌာန်ဝိပဿနာတရားပွဲစဉ်ဒီနေ့တတိနှိုးဆော်တမန်တော်တရားကုန်းကိုဟောမယ်လို့စဉ်းစားထားတယ်အဲဒီတတိနှိုးဆော်တမန်တော်တရားကုန်းကိုအရှင်ရထပါဠကောရဗျမင်းတို့ရဲ့အမေအဖေဇာလန်းလေးနဲ့ တန်းစာစင်ပြီးဟောရမယ်အရင်ရတ္ထပါဠဆိုတာတထေသာပဲ20ရောအရွယ်ဇနီးလေးဦးနဲ့တထေသာရတ္ထပါဠဘောဇံမီပြီမှာအကြောင်းအားလျော်စွာဗုဒ္ဓမြတ်စွာဘုရားရဲ့တရားတော်နိုင်ခွင့်ရပြီ ဒီမာသတိပဋ္ဌာန်ဝိပဿနာတန်မြာဆင်းရဲဘဝဆင်းရဲလွတ်မြောက်ရေးအထောက်ဖို့လူဝတ်ကြောင်နဲ့မလွယ်ဘူးသင်္ကန်းဝတ်မှာအချိန်ပြည့်အထောက်ရမယ်လို့အဲဒီလိုနှလုံးသွင်းစဉ်းစားပြီးဘုရားမြတ်စွာဘုရားရဲ့အနည်းရချင်းကလို့သင်္ကန်းဝတ်ခွင့်တောင်းတော့ မိဘမြတ်ရှိသေးရဲ့လားမြတ်စွာဘုရားကရှိပါတယ်အရှင်ဘုရားအရထပါဠတထေသာအဲမိဘရှိရင်မိဘစီခွင့်တော့မိဘကခွင့်လွတ်တဲ့အခါကျတော့မှလာခဲ့မြတ်စွာဘုရားရဲ့အမိန့်စကားဥဒိဋ္ဌာပြီးအိမ်ပြန်တော့မိဘများမှာသင်္ကန်းဝတ်လိုကြောင့်ခွင့်တောင်းတဲ့အခါငါသားရဲ့အမေတို့ဖေတို့မှာ ငါသားတယောက်ပဲရှိတာမိဘရဲ့အမွေဆက်ခံဖို့နဲ့အမျိုးအနွယ်မပြည့်ဆက်လက်ထိမ့်သိမ့်ဖို့ဆိုတာငါသားတယောက်ပဲသင်္ကန်းဝလို့ပဲဖြစ်မလဲမလွဲတာမချောင်းတာသေမင်းကခွဲလို့သေခွဲခွဲရရင်သာမဟန္တာနိုင်မစွမ်းနိုင်လို့ကွဲရမှာအခုလို့ရှင်ကွဲတော့မကွဲလို့ဘူးကွဲဒါကြောင့်ငါသားသင်္ကန်းဝတ်ချင်တာ အမေဖေးတို့ခွင့်မပြုနိုင်ဘူးသုံးချိန်ခွင့်တောင်းတယ်သုံးချိန်မိဘများကဟန်ထားတယ်အဲ့ဒါနဲ့အရထပါဠဆိုတဲ့သထေသဟာဒီနေရာမှာပဲတုံးငနဲ့လှည့်အိတ်လိုက်တယ်ဒီနေရာမှာသင်္ကန်းဝတ်ခွင့်ရရင်ရမရရင်သေပလီစေတော့သေစုနဲ့သင်္ကန်းဝတ်ခွင့်စု ဒီနှစ်ခုရလို့ရရစေဆိုပြီးတော့မြေပြင်မှာလက်ဧကအမိုးမရှိအကာမရှိသမင်းလည်းမစားဘူးရေလည်းမသားဘူးတရေချော့တယ်နေမျိုးမျိုးနဲ့သမင်းစားဘူးမကြားရောင်ဆောင်နေလိုက်တယ်နားမရှိသလိုပဲမလှုပ်ဘူးနှစ်ရက်သုံးရက်လေးရက်ဘယ်လိုမိဘတွေဆွေမျိုးတွေချော့ပဲလို့သမင်းပြန်စားဖို့ဆိုတဲ့စိတ် လုံးဝမပေါ်ဘူးအဲအဋိဋ္ဌံပါရမီခေါ်တဲ့ဆုံးဖြတ်ချက်ခိုင်မာလိုက်တာအဇံကရင်ငါခံဆန္ဒပြတာအခုမြန်မာခွင်မှာတော့နိုင်ငံရေးသမားတွေလောက်ပဲဆန္ဒပြတယ်အဇံကခံပြီအဲအခုကဘဝလွန်မြောက်ရေးတိုက်ပွဲအတွက်အဇံကခံဆန္ဒပြနေပြီရထဘာရရဲ့အပေါင်းအသင်းငယ်ချင်းတွေအမေဖေတွေကခေါ်ခိုင်းဝဲမင်းတို့ရဲ့ငယ်ချင်း သင်္ကန်းဝလိုစိတ်တွေပြောက်ပြီးတော့ကအသာရသာပြန်စားတော့လို့တဲ့စိတ်တွေပေါ်အောင်စီးအောင်ပါအောင်ပြောပါအောင်ချော့ပါအောင်ချော့ကြတယ်ဝိုင်းပြီးတော့ဘလို့ချော့လို့မှမရဘူးမကြားတယ်လို့ပဲအဲ6ရက်ကျော်9ရက်ဖက်ရောက်လာပြီဘလောက်တတ်ဒီကောင်းအမြင်မသာဘူးရေမတော့ဘူးရင်ကြီးချင်းငယ်ကိစ္စတော့စာထဲမှာမပါဘူး အဲကျင်ကြီးကျင်ငယ်လဲမစွန့်မဲ့နေခြင်းနေမှာပါပဲအစွန့်မဲ့ဆိုလဲအဲ့ဒီနေရာမှာပဲစွန့်မှာပဲအခုနိုင်ငံရေးနဲ့ပတ်သက်ပြီးတော့အဇာငတ်ခံဆန္ဒပြသွားတော်မူတဲ့ဆရာတော်ဦးဝိစိတ်တာဆိုတာအခုရွှေကောင်နောက်ဘက်မှာကြောက်တိုင်းကြီးလှုပ်ပြီးပုံလူထုအထိတ်မှပြုတ်ထားရတာအဲဒီဆရာတော်ကြီးဟာ အဲဒီနေရာမှာပဲကြည်ကြီးချိန်ငယ်စွန့်နေတာတဲ့ရပောင်း160နဲ့ဘယ်နည်းရမသိဘူးအစာမစားပဲနေလိုက်160နဲ့6ရက်အဲကိုရတ္ထပါဠ6ရက်ကျော်9ရက်စွန့်လာပြီအဲတော့ရတ္ထပါဠရဲ့တငယ်ချင်းတွေကသူ့အမေကြီးပြောတယ်တဲ့ကဲခမရတို့ရဲ့သားအသက်မသေးသေးခြင်းတော့ သူ့ဆန္ဒအတိုင်းခွင့်ပြုမှဖြစ်မှာခွင့်မပြုရင်တော့သေခွဲကွဲလိမ့်မယ်အဲသင်္ဃကိုခွင့်ပြုလိုက်ရင်တော့ဒီနေ့မတွေ့ဒီနေ့မတွေ့နောက်နေ့မတွေ့နောက်နေ့မတွေ့ပြီပြန်တွေ့ဆုံးမိဖို့ရအကြောင်းရှိတယ်လို့ပြောတော့မှမိဘတွေကခွင့်ပြုတယ်သင်္ကန်းဝတ်ဖို့အဲဘလောက်ကောင်းမှလည်းသူ့ဆန္ဒရှည်တဲ့တင်ထားတာနည်းနည်းကလေးမှမလျှော့ဘူး အမေဘေးကလည်းဒီသားကလေးတယောက်မို့လို့ခွင့်မပြုရဘူးခေါ်ရမှာကြောင့်ဒါနဲ့ဘဝလွန်မြောက်ရေးတိုက်ပွဲဝင်ခြင်းတဲ့အတွက်ရှေးဥစွာအမေဘေးဆိုတဲ့မနုဿမာရမာတာပိတုမာရအမိဖသေမင်းကိုအစံငတ်ခံဆန္ဒပြပြီးတိုက်ပွဲဝင်လိုက်တာအောင်မြင်ရောတဲ့ငါသာသဘောအတိုင်းပဲသင်္ကန်းဝတ်တော် သင်္ဃဘောခွင့်ရပြီဆိုတော့အစာဖြည်းဖြည်းချင်းပြန်စားအမွေအားရပြီးတော့မြတ်စွာဘုရားစီသွားပြီးတော့သင်္ဃဘောသင်္ဃဘောပြီးမာသတိပဋ္ဌာန်ဝိပဿနာတရားအလုံးအာထုံနည်းတွေသင်သင်ပြီးတော့ကအာထုံနှစ်ပေါင်းများစွာကြာသွားတယ်မိဘနဲ့မတွေ့မဆုံဘူးအဲနှစ်ပေါင်းများစွာနှစ်ပေါင်းများစွာဆို14နှစ်လောက်ကြာသွားတာပေါ့ တန်င်းငါးနှစ်လောက်ကြာသွားပြီးတဲ့နောက်မိဘရှိတဲ့မြို့ကိုပြန်လာတဲ့သွန်ခံဝင်တဲ့အဖေကြီးကမကြည်နဲ့ထာသာသင်္ကန်းဝတ်သွားတာကိုမကြည်နဲ့ထာဗုဒ္ဓမြတ်စွာဘုရားကိုလည်းမကြည်နဲ့ဗုဒ္ဓမြတ်စွာဘုရားရဲ့တပည့်ဘာဝကဆိုတဲ့ယဟန်တော်တွေကိုလည်းမကြည်နဲ့သင်္ကန်းဝါဝါယဟန်ပုံစံမြင်တိုင်းမြင်တိုင်း ဒေါပွားမှပြီးတော့မြေတိမြေတော့ပူညံပူညံလုပ်တယ်တဲ့ဆဲတာပေါ့လေအဲအခုလည်းအရှင်ရတ္တပါဠိဆွမ်းဟန်ကြွားအိမ်လေးလျှောက်အရှင်ရတ္တပါဠိရဲ့ကမဲတော်တထေးကြီးကအိရှိဝิญญတံထွက်ပြီးတော့ကောင်းဖိနေတဲ့အချိန်ဆောင်းငံကြွာလာတဲ့အရှင်ရထပါဠိကိုအိမ်မောကလှမ်းမြင်တော့သားရဲ့လို့မသိဘူး ဒီကတုံးဥကြီးတွေကြောင့်ငါမှသားတယောက်လက်လွတ်ဆုံးရှုံးရတယ်ဘယ်ဒီဘာဒီပေါ့လေသူစိတ်ကူးတဲ့တယ်လို့ယတိပိတော့ပြောတယ်အတမ်းမှမသိဘူးဟိုကလည်းသားအဖြစ်ပေါ်လွင်အောင်မဖော်ဆောင်ဘူးပုံမှန်ပဲယဟန်တို့ရဲ့ကျင့်သုံးထုံးနည်းအတိုင်း ဒိသိလျှောက်ပြီးတော့ကဆွန်းရတာအဲဒီအချိန်အရှင်ရတ္တပါဠမိဘအိမ်ကစားမကုန်းလို့ကြံနေတဲ့အကျွင့်အကြံမုတ်အတိုးတွေကိုတုံပြစ်ဖို့အိမ်ပေါ်ကအိမ်ချံအပြင်ဘက်ထွက်လာတယ်ချံအပြင်ဘက်ကအမိုက်ပုံမှာသွားပြီးစားမကုန်းနဲ့မုတ်အကြံအတိုးတွေကိုတုံမလို့ထွက်လာသုံမိတာပေါ့အရှင်ရတ္တပါဠအိမ်ရှိဆွန့်ရနေတာကို အဲ့တော့ရှင်ရထပါဠိကစပြီးတော့နှုတ်ဆက်တယ်နှမဒါပါလို့မလို့လေသွန်ပြစ်မလို့အဲသွန်ပြစ်မှဖြစ်ရင်လည်းငါတပိတ်ထဲထည့်ပါကွယ်အဲမုံဝတော်တွေတပိတ်ထဲထည့်လိုက်ရတယ်အဲ့ဒီမှာအနိကပြောတဲ့သက္ကတန်လေးကြားလိုက်ရတော့အိမ်ဘောကငငယ်တုန်းကတည်းအတူတူနေလာတာအိမ်ပေါက်ကျွန်လို့ခေါ်တယ်အဲအိမ်ပေါက်ကျွန်အိမ်ဘောကသိတာဘောမျက်နှာသေးသာကြည့်အတန်လေးကြား အဲတို့တထေးသားအရှင်ရထပါလာပဲလို့သိတဲ့အခါတထေးကြော်ကြီးကသတင်းပေးတယ်အမေတို့ရဲ့သားရောက်လာပြီအခုမုံတို့တွေသုံးပြမယ်လို့တာငါတို့တွေထဲမှာပြောလို့ထည့်ပေးလိုက်ရတယ်တကယ်အမှန်ပဲလားဒီသတင်းမှန်လို့ရှိရင်နင့်ကိုကြုံဖြစ်ကလွတ်မယ်တထေးကြော်ကြီးကအမှန်ပဲအဲဒါနဲ့တထေးကြော်ကြီးကသူ့တထေးကြီးသွားပြီးအကျိုးကြောင့်ပြောတာပေါ့ရှင်တောက်တိမြေတော်လုံနေ အိရှိလာတဲ့ကိုတော်ဟာသူများမဟုတ်ဘူးတော့ရှင်တို့ကျုပ်တို့သားပဲဟေးဟုတ်လားဟုတ်တယ်တော့အိမ်အိမ်အိမ်ပေါ်ကျုံမကပြောတာသိကြတယ်လိုက်သွားတယ်လိုက်သွားတာသမိတ်ထဲမှာမုံတို့တွေရရတဲ့အရှင်ရတ္တပါဠိရှေ့ခရစ်ဆက်ပြီးဆုံးငံမကြွဘူးနောက်ကြောင့်တုံပြန်ပြီးကောရမြမင်းကြီးရဲ့ဥယျာဉ်သိမင်းရင်အောက်မှာ ပုံပေးနေတာအဲဒီမှာအဖေတထေးကြီးကအနိဗ္ဗာန်ချင်းကပြီးတိတိကျအကြည့်တော့တမ်းမှန်ပြီးတော့ဘယ်နဲ့သားရဲ့ကိုယ်အိမ်ရှိရသားနဲ့အိမ်မဲ့လာပါတော့ဘယ်နဲ့မုံအသွေးသုံးဆောင်နေရသလားကဲကြွကြွအိမ်ကိုလိုက်ခဲ့အိမ်မှာကောင်းကောင်းမွန်မွန်ချက်ပြုတ်ထားရတယ်ရှိတယ်အဲတော့အရှင်ရထံပါလာကဘုန်းကြီးမှာအိမ်မရှိတော့ဘူး အိမ်ကိုလွတ်လွတ်လွတ်လွတ်ဆုံးပြီးတော့ကထွက်လာခဲ့တာအဲတကာကြီးဆိုတာလေအဖေမဟုတ်တော့ဘူးဘောဘဝဟုံးတော့ကသာလူလူချင်းအနေနဲ့အဖေလို့ဆက်ဆက်တာအခုဗုဒ္ဓမြတ်စွာဘုရားရဲ့ပါကဝင်မင်းသားယဟန်တော်ဖြစ်နေတဲ့အခါလူနဲ့ဆက်ဆက်ပြီးအဖေမရှိတော့ဘူးမတော်တော့ဘူးအဲတော်နေဖြစ်စေမတော်နေဖြစ်စေအိမ်ဆော့ကြွပါ အဲဒီနေ့တနေ့တာအတွက်တော့လုံလောက်ပြီမကြွလို့တော့ဘူးအဲမုံအသိုးတွေနဲ့သုံးဆောင်ပြီးတနေ့တာအတွက်လုံလောက်သွားပြီတဲ့သူများမစားခြင်းလို့သွန်ပြစ်တယ်သူများစားလို့မဖြစ်လို့သွန်ပြစ်တယ်အကျွင့်ကြံမုံအသိုးတွေ24နာရီအတွက်တနေ့တာလုံလောက်ပြီတဲ့အဲအစာစားတယ်ဆိုတာ ဆာလောင်မှုဆိုတဲ့ဝေဒနာအဟောင်းပြောက်ွယ်ရေးဝေဒနာအသိမဖြစ်ပေါ်ပဲဒီရုပ်ကိုကြီးမြတ်တာရတည်ပြီးသမဏဓမ္မဆိုရမဟာသရိပဒံဝိပဿနာတရားအလုံးအားထုတ်နိုင်ရေးအဲဒီဥဒေခြင်းနဲ့စရသောပါတာအတိုးပဲဖြစ်ဖြစ်အကောင်းပဲဖြစ်ဖြစ်ဘိုက်ထဲရောက်နေဆိုရင်ပါဒကဝမ်းမိခေါ်တဲ့အစာအိမ်မှာရှိတဲ့အစ္စစ်တလောင်ကျွမ်းစရာလောင်စာစီကပြည့်စုံသွားပြီအဲဒါလဲ နေယူကိုကောင်းတာပေါ့သူ့လိုအတိုးစားရမယ်လို့တော့ဆိုလို့ရင်မဟုတ်ပါဘူးမတိုးတဲ့စာဝင်တော့ခွဲရင်မြတ်တအယုံပြည့်စုံယုံအဲဒီလိုစီမံချက်ပြုတ်ပြီးတော့ကစားတော့ဖို့ဒါရနေယူရမှာအပေါ်ကြံအလေအလွဲ့မရှိအောင်စီမံပြီးတော့ကစားတော့ရမယ်လို့ဆိုလိုတယ် အဲဒါဖြင့်ဒီနေ့အတွက်ပြည့်စုံပြီဆိုတော့နောက်နေ့အတွက်အိမ်ကြွဆုံးဖုံးပေးပါအဲ့ဒါတော့လက်ခံတယ်အဲဒီမှာကောရဗျမင်းကြီးကတထေနာရထမာလာငငယ်ရဲ့သင်္ကန်းကိုအခုမိမိတိုင်းပြည်ပြန်ရောက်လာဥယျာဉ်ထဲမှာတရင်သုံးနေဆိုရက်စကားကြားရတော့ဝန္တာအာရနဲ့သွားပြီးနှုတ်ခွန်းဆက်ဦးမှာပဲဘောရဗျမင်းကြီးက စိတ်တအချွေရန်နဲ့မွန်လွယ်ညနေညအချိန်ခါဥယျာဉ်နဲ့တရင်သုံးနေတဲ့အရှင်ရထပါဠစီချင်းကဖူးမြော်ကြတော့အလားပတန်လားပစကားများပြောဆိုတရားအကြောင်းဆွေးနွေးတာတဲ့အရှင်ဘုရားအသက်အရွယ်ကလည်းငယ်ငယ်သမင်းကြီးကလည်းမပြူသေး20ကျော်တဲ့အချိန်စီစဉ်ဥစ္စာနဲ့လည်းပြည့်စုံတဲ့ အမိနဲ့အဖနဲ့အချွေအယံနဲ့ဘယ်နှကြောင့်များအခုလိုသင်္ကန်းဝေါ်ရတာလေလူမှုရေးကာမဂုဏ်အာယုံခံစားရမယ်အချိန်မှာတပည့်တော်ကြားမှုတာကအခုလိုသင်္ကန်းဝတ်တယ်ဆိုတာပူကြီးရွတ်တော်ဖြစ်လို့အိမ်မှာအသုံးမဝယ်မှသင်္ကန်းဝတ်တယ်ဒီလိုကြားမှုတာရှင်မရအဲ့ဒီလိုလည်းမအိုသေးဘူးအဲတချို့ကြတော့ ယောဂဝေဒနာအကြည့်ကျဲနှိမ့်တဲ့ခံရအိမ်မှာဘာအသုံးမကြလို့နာဘေးကြီးဆိုင်တဲ့အတွက်သင်္ကန်းဝတ်တယ်လို့ကြားဥပါလေအခုအရှင်မရဘာနာဘေးယောဂမှလည်းဆိုင်ရှိတာမဟုတ်ဘူးဘာကြောင့်ဟောရသလဲတချို့ကြားဘူးလားဇီဝရေးပြည့်စုံလို့သင်္ကန်းဝတ်တယ်လို့ကြားဘူးလေဥရှင်မရဇီဝရေးလည်းပြည့်တာမဟုတ်ဘူးတချို့သင်္ကန်းဝတ်တာကဆွေမျိုးတွေပြည့်စည်လို့တကောင်ကျွတ် ဘာမှအာကိုစရာမရှိတော့အတွက်သင်္ကန်းဝတ်တယ်လို့ကြားဥပါတယ်ဘုရင်ပြပေါင်းနဲ့အသင်းနဲ့မိနဲ့ဖနဲ့ဆွေးနဲ့မျိုးနဲ့အိမ်တော်ပါကျွန်းနဲ့ငွေဝယ်ကျွန်းနဲ့အစုံတို့ပဲချွေရန်နေဒါကြောင့်သင်္ကန်းဝတ်ရတာလေအဲ့ဒီကိုကောပြမင်းကြီးကမေးတယ်အဲ့ဒီမေးကိုအရှင်ရတ္ထဘာလကဖြေတယ်ဆိုရအောင် ကိုနာသေးတို့မောင်းနှင်ဖို့လူတို့မမြဲပါတကားအဲဘဝရဲ့လူရလာရင်ငငယ်ကလေးကနေပြီးတော့ကအိုရတယ်အဲပြည့်တယ်ငယ်တယ်မရွေးနာရတယ်ပြီးတော့တေရတယ်ဘဝဇာတိဆိုပြီး စလာလို့ရှိရင်အဲ့ဒီဓမ္မနေရာမှာသဘာဝတရားကတပြည့်ပြည့်ဥယင့်တဲ့ဘက်ကျမ်းမာယာကကျမ်းမာရေးပြည့်စည်နာမကျမ်းတဲ့ဘက်အဲ့ဒီကနေပေဘက်ဒီလိုမောင်းနေပို့နေတယ်လို့ဗုဒ္ဓမြတ်စွာဘုရားကမိန့်ကြားပါတယ်အဲ့ဒီဥနာတိအစဉ်မှာမအိုခင်ဖွားမြင်စကလေးငယ်ရီဆိုတာဟာ ကြီးတဲ့လူတွေကိုသတိပိတ်လှုံ့ဆော်နေတာလို့ဗုဒ္ဓမြတ်စွာဘုရားဟောတယ်မြင်ကြီးကဲနာအောင်ဆိုပြီးအရှင်ရတ္တပါဠကဆက်တရားဟောတယ်ဆိုရအောင်မွေကင်းစားအရွယ်ကလေးငယ်မဖွယ်တမန်တော်ဩမွေးပြီးသားယေသားလသားအရွယ်ကလေးငယ်တွေဟာမိမိရဲ့ကျင်ကြီးကိစ္စလည်းမတန်ရှင်းနိုင်ကျင်ငယ်ကိစ္စလည်းမတန်ရှင်းနိုင် လူကြီးတွေကတန်ရှင်းပေးရတာဘယ်လောက်များဒုက္ခအများအဲလူကြီးတွေကမေ့ရော့နေလို့ကျင်ကြီးကျင်ငယ်ကိစ္စမတန်ရှင်းနိုင်ရင်နန်စောညစ်ပတ်လူလိမ့်ပြီးတော့ဒီလိုနေရတာအဲလေးဘက်ထောက်သွားကန်နေမှောက်တတ်စားအရွယ်ကလေးငယ်တွေများကျင်ကြီးစွန့်ကျင်ငယ်စွန့်ဘိုက်ကလေးထောက်အရန်ပေါက်လုံးလဲလုံးလဲနဲ့အဲ ရင်ငယ်စွန့်ပြီးလှည့်ပတ်သွားလိုက်တဲ့အခါကျတော့အဲစွန့်ထားတဲ့ကျင်ကြီးတွေကျင်ငယ်တွေစီကိုမျက်နာကရောက်သွားအဲမိမိရဲ့ကျင်ကြီးမိမိပြန်ပြီးတော့ကောက်စားအဲဒီလိုအခြေအနေဆိုးတဲ့ကလေးတငယ်ဘဝအဲဒီအခြေအနေဆိုးတဲ့ကလေးငယ်ကလူကြီးတွေကိုပြောနေတာတဲ့အသင်လူသားတို့ငါ့ကိုကြည် ကလေးအရွယ်ငယ်ငယ်ဘဝကိုကြည်ကြီးခြင်းငယ်ကိစ္စဘာမှမတန့်ရှင်းနိုင်အင်မတန်ညစ်ပါတယ်ဆားလို့မှလည်းဆားတယ်မပြောနိုင်ဘိုက်အောင်လို့လည်းဘိုက်အောင်တယ်မပြောနိုင်ဝန်းနာလို့လည်းဝန်းနာတယ်မပြောနိုင်အဲငိုပြီးတော့ကဆန္ဒပြဒီလိုကလေးဘဝဟာအဲဇာတိဒုက္ခခေါ်တယ်အဲဒီဇာတိဒုက္ခဘေးကြီးကလွန်မြောက်ရေးအတွက်ကုသိုလ်ကောင်းမှုလုပ်ကြလုပ်ကြလို့အဲဒီကလေးငယ်က နှုတ်ပါးစပ်နဲ့မဟုတ်ပဲအတန်တိတ်လှုပ်ဆော်နေတာအဲ့ဒီလိုဘုရားမြတ်စွာဘုရားကဟောတယ်အဲ့ဒီစကားဘယ်သူကပြောတယ်လဲဆိုတော့အကုသိုလ်ဒုစရိုက်မှုတွေပြုပြီးငရဲရောက်သွားတော့ငရဲလေးတွေကယမမင်းကြီးစီခေါ်သွားတဲ့အခါယမမင်းကြီးကအမောင်းလူဘလူလောကကုသိုလ်ကောင်းမှုလုပ်ခဲ့ရလားမလုပ်ခဲ့ပါဘူးအဲကုသိုလ်ကောင်းမှုလုပ်ဖို့ရန်အတွက်ငါလွတ်လိုက်တဲ့ မွေးခင်သားရွယ်ကလေးငယ်တမန်တော်မြင်ပြီးသတိမရခဲ့ဘူးလားအဲဘဝအသေးရရင်ဒီကလေးတွေပဲဆင်းရဲဒုက္ခရောက်ရမယ်အဲတော့ဒီလိုဇာတိဒုက္ခတွေကလွန်မြောက်ရေးအတွက်ကုသိုလ်ကောင်းမှုလုံးမှာပဲဒီစိတ်တွေမပေါ်ခဲ့ဘူးလားကုသိုလ်ကောင်းမှုတွေမလုပ်ခဲ့ဘူးလားအာမေ့ရော့နေလို့သားနဲ့သမီးနဲ့ဇနီးနဲ့ပြည်စည်းနဲ့အပေါင်းအသင်းရောင်းရင်းနဲ့ဆွေနဲ့မျိုးနဲ့ဟိုကိစ္စဒီကိစ္စနဲ့မေ့ရော့နေလို့ အဲ့ဒီကလေးတွေမြင်လဲပဲဘာမှသတိမရဘူးဘာကုသိုလ်မှလည်းမလောက်ခံမိပါဘူးအေးအဲ့ဒီတော့သင်ကိုပြုတ်လုပ်တဲ့အကုသိုလ်မှုတွေဟာသင်အမေကတိုက်တွန်းတာလည်းမဟုတ်သင်အဖေကတိုက်တွန်းလို့လည်းမဟုတ်ဘသူကမှတိုက်တွန်းလည်းမဟုတ်သင်မှဒီအကုသိုလ်မှုဖြစ်တယ်ရအောင်ဘသူကမှလည်းလောက်ကင်မပေးသင်ကိုယ်တိုင်လောက်ကင်ခဲ့တဲ့အကုသိုလ်မှုဖြစ်တယ်သင်ပဲခံရမှာပဲလို့ယမမင်းကြီးက ဒီအကြောင်းအရာကိုပြောတယ်လို့ဗုဒ္ဓမြတ်စွာဘုရားဟောတယ်မြင်ကြီးအဲ့ဒီအကြောင်းအရာတွေသိပြီးတော့ကျွန်ုပ်အသက်အရွယ်ငယ်ငယ်နဲ့သင်္ကန်းဝတ်ထားပါတဲ့အနာဂမနာဝဘဝအတိဖြစ်ခြင်းပရိသန်နဲ့ယူရင်းဆိုတဲ့ဇာတိဘေးဆိုကြီးမရောက်လာခင်ယခုကကြိုတင်၍ကလျာဏဇာတိဘေးမှာအလောအင်းနိုင်ကြောင်းကုသိုလ်ကောင်းမှုကိုကတော့အထာဆင်းရဲပွားထု ကရောထံဆင်းရဲထူပွန်းကျွန်ုပ်အားကိုရှုစမ်းမြဲမြင်အသင်တို့ပြုလုပ်ကြပါကုန်လော့ဣတိဤသို့ကလေးငယ်ကနှုတ်ဟာမငိတ်အတံဒိတ်လင်ပညာဝင်၍ကုသိုလ်လေးကိုမမေ့အောင်တော်တမန်တော်အဖြစ်စင်စေနှိုးစော်လေတော်သတည်း မင်းကြီးဆက်ပြီးတော့ကနားထောင်အောင်လို့အရှင်ရထပါဠကတတိပေးပြီးဆက်ဟောပါတယ်ဆိုရအောင်တောင်ဝေးတွဲခိုသေကြီးအိုခေါ်ဆိုတမန်တော်အဲကလေးဘဝကငငယ်ရွယ်ကဓမ္မတဘာဝကအစဉ်ဟိုဘက်ကိုမောင်းပြီးပို့လိုက်တဲ့အခါကျတော့ အသက်အရွယ်50ကျော်60ကျော်80ကျော်80ကျော်ဆိုသလိုအဘိုးအိုကြီးတွေဖြစ်လာတယ်အဲဒီအဘိုးအဘွားအိုတွေဟာတောင်ဝိကင်ဆွဲပြီးတော့တုံကြည့်တုံကြည့်နဲ့ဘယင်းနေတွန့်လိုက်ခါကင်နာတိုင်းမျက်စိမုံအဲဒီလိုအခြေအနေကအမှန်တို့အမိတို့ အဖိုးကိုကြည့်အဖွားကိုကြည့်တနေ့အမောင်တို့အမိတို့အိုရလိမ့်မယ်မဟုတ်ခင်ကြိုတင်ပြီးကုသိုလ်ကောင်းမှုပြုပါလို့ပါဇက်ကမပြောတော့လဲအတန်တိတ်သဘောအနေနဲ့လှုံ့ဆော်ပြောဆိုနေတာမောင်မင်းမတွေ့ကြရမကြုံကြရဘူးလားလို့ယမမင်းကြီးကရှင်းမောင်ရောက်လာတဲ့ငရဲသားကိုမေးတယ် တွေးခဲ့ကြုံခဲ့မြင်ခဲ့ပါတယ်အဲတွေးခဲ့ကြုံခဲ့မြင်ခဲ့ရင်တရိယာပြီးကုသိုလ်ကောင်းမှုများမလုပ်ခဲ့ဘူးလားအဲဒီတုန်းကသာသမီစည်းဝါအထွေထွေကိစ္စတွေနဲ့ရှောက်ထွေးပြီးတော့မေ့လို့ကုသိုလ်ကောင်းမှုမလုပ်ခဲ့ပါဘူးအေးဒီတမန်မြင်လို့တမန်ရဲ့လှုံ့ဆော်မှုကြောင့် ပရိယာပိကုသိုလ်ကောင်းမှုမလုပ်ဘဲနဲ့အကုသိုလ်ဒုစရိုက်တွေလှုပ်လာခဲ့တာဒီအကုသိုလ်ဒုစရိုက်တွေတင့်မှရအောင်အမေဖေကိုမဆွေမျိုးမိတ်တင်ခတွေကလှုပ်ပေးတာဖန်ဆင်းပေးတာမဟုတ်ဘူးတင့်ကာကံဝစီကံမနောကံသင်ကိုယ်တိုင်ကျွလွန်တာအဲ့ဒီဒုစရိုက်မှုတွေအတွက်သင်မဲ့ခံရမှာပဲလို့ငရဲမင်းကြီးကပြောပါတယ်တောင်ဝီတွဲခိုးသက်ကြီးအိုး ခေါ်ဆိုတမန်တော်တောင်းဝေးတွင်ခိုသက်ကြီးအိုခေါ်ဆိုတမန်တော်အနာကမနာဝအိုဘေးစုကြီးမရောက်လာခင်ယခုကကြိုတင်၍ကလျာဏံအိုခြင်းဘေးမှလွတ်၏နိုင်ကြောင်းကုသိုလ်ကောင်းမှုကိုကရောထံဆင်းရဲထူပွားကျွန်ုပ်အားကိုရှုစမ်းမြင်မြင်အသင်တို့ ပြုလုပ်ကြပါကုန်လောဣတိဤသို့ဟိုဘိုးဘွားဘွားတို့ကနှုတ်ဟာမညိတ်အတန်ဒိတ်လင်သိဉဏ်ဝေ၍ကုသိုလ်လေးကိုမမေ့အောင်တော်တမန်တော်အဖြစ်စင်စစ်နှိုးဆော်လေတော်တည်းသာသာသာဩနာတိသောဩနာတိသောမောင်းနှင်ဖို့ လူတို့မမြဲပါရကစောင်းရှောက်သူမဲ့ကိုရမဲ့အာနွယ်လာကြပါရကမအိုးအောင်ဘယ်သူကမှမစောင့်ရှောက်နိုင်ဘူးအဲ့ဒါကြောင့်သူသူငန်ငါတတ္တဝါတွေဟာ စောင့်ရှောက်သူမရှိတဲ့အတွက်အားငယ်နေကြတယ်အဲ့ဒီအချက်ကိုလည်းပေါ်လွင်အောင်ဗုဒ္ဓမြတ်စွာဘုရားကဟောတော်မူတယ်မင်းကြီးယူရွယ်သူဖြစ်ဖြစ်အိုနေသူဖြစ်ဖြစ်နာဘေးဆိုဆိုတာကလည်းကြုံရတယ်အာရှင်ဘုရား စောင့်ရှောက်သူမရှိဘူးဆိုတာကတော့မဟုတ်ပါဘူးတပည့်တော်မှာစိတ်ဓာတ်ကြီးနေပဲတပည့်တော်အန္တရာယ်အသွဲသွဲကာကွယ်နိုင်ရေးအတွက်စိတ်ဓာတ်ကြီးရှိနေတာဒါတပည့်တော်ရဲ့အဆောင်အချောင်အားကိုးစရာတွေပဲတဲ့နာမည်မင်းကြီးဟာအခုအိုသလားပြိုသလားအာတပည့်တော်အခုအိုနေတာပါဒါပြင်မအိုအောင်အိုမှုတွေကိုမင်းကြီးစီက မင်းရဲ့စိတ်ဓာတ်ကခွဲယူသလားမိဖုရားကြီးကခွဲယူသလားသားတော်သမီးတော်ကြီးကခွဲယူသလားအာတပည့်တော်အုံမှုကိုဘယ်သူမှတော့ခွဲမယူဘူးဒါပြန်ခွဲယူဖို့အားကိုးစရာမင်းကြီးမှရှိသလားအာဒီနိုင်ဆိုရင်တော့မရှိဘူးဗျာအဲတပည့်တော်အိုလိုက်တာမှအခုအသက်ကလည်း80ကျော်လမ်းသွားတဲ့အခါဒီနေရာနင်းမယ်လို့စိတ်ကမှန်းပြီး ခြေတော့လှန့်ချလိုက်ပဲပဲလို့မှန်းတဲ့နေရာမနှင်းမိဘူးဘေးတိမ်ပြီးတော့ကနှင်းမိတယ်ဂရင်ဂရိုင်နေငငယ်တုန်းကတော့ဒီလိုပဲဟုတ်မလဲဗျာတပည့်တော်ရန်သူတွေနဲ့တိုက်ရတဲ့အချိန်ခါများနှစ်ခုံသုံးခုံဆိုတာပေါ်ပေါ်ပါပါမပင်မပန်းခုံနိုင်ပြန်နိုင်တာပဲအခုအော်တယ်လို့မခုံနိုင်မပြန်နိုင်တော့ဘူး ဒါဖြင့်မင်းကြီးမှာရကြရောက်နေတဲ့အိုဘေးအတွက်ဘသူကခွဲယူပြီးတော့ကစောင့်ရှောက်တယ်လေဘသူကမှခွဲယူပြီးမစောင့်ရှောက်ပါဘူးအဲဒါဖြင့်အာကိုရာရှိသေးလားဒီတိုင်းကတော့အာကိုရာမရှိဘူးဆိုတာတပည့်တော်သဘောပေါက်ပါပြီဗျာစောင့်ရှောက်သူမဲ့ကိုရာမဲ့ အံွယ်လာကြပါတကားအဲမအိုအောင်ကုညီဆောင်ရှောက်ကာကွယ်ပေးမယ်အာကိုစရာမရှိလို့လေသူသူငန်ငန်တတ္တဝါတွေဟာအာငယ်နေကြတယ်အာနွယ်နေကြတယ်အဲဒီကြားထဲမှာယူတယ်အိုတယ်မယူယောဂါဆိုတာခံရသေးတယ်ဆိုယောဂါပြင်းစွာယောဂါပြင်း ခန္ယရှာသူနာတမန်တော်အဲယောဂနှိမ့်သက်ခံရတဲ့သူတွေသူနာတဲ့ရှင်းတော့ကအခုတကယ်တော့လူနာတဲ့ယောဂအမျိုးမျိုးနှိမ့်သက်ခံရတာတချို့လည်းထားနိုင်သွားနိုင်ယောဂနှိမ့်သက်ခံရတဲ့အဲတချို့လည်းမသွားနိုင်မလာနိုင်နာကောင်တုံးလုံးဖြစ်အောင်ယောဂနှိမ့်သက်ခံရတယ်ဒီနေ့ဆိုရင်အစိုးဆုံးကင်စာတို့သွေးတို့လေငန်းတို့ စီးယူတို့ဆိုတာဒါကာယောဂါကြီးတွေဖြစ်နေပြီဒီနေ့ကြောင်တို့ဝဲနဲ့တို့ပလိတ်တို့ဆိုတာကာယောဂါမဟုတ်တော့ဘူးနိုင်နေပြီအဲဒီယောဂနှိမ့်တဲ့ခံရသူတွေဟာကုသိုလ်ကံမှုပြုလုပ်ဖို့လုံဆော်တဲ့တမန်တော်တွေပဲမင်းကြီးအဲငရဲရောက်သွားတဲ့ငရဲသားကိုငရဲမင်းကြီးကယောဂနှိမ့်တဲ့ခံရတဲ့လူနာတွေမမြင်ဘူးလားမြင်ပါတယ် အဲ့ဒီလူနာတွေမြင်တော့ဩသူ့လိုယောဂနှိမ့်စေမခံရခင်ကျမ်းကျမ်းမာမရှိနေတော့ဒီလိုနာဘေးဆိုးကြီးကအမြဲတစေလွတ်မြောက်ရေးအတွက်ကုသိုလ်ကောင်းမှုလုံးမယ်ဆိုတဲ့စိတ်တွေပေါ်ပြီးကုသိုလ်ကောင်းမှုများမလုပ်ခဲ့ဘူးလားအာကျွန်တော်မျိုးမေ့နေလို့ပါရေသမီးရေဇနီးတွေနဲ့ပြောပြီးတော့မေ့နေလို့အဲဒီလိုလဲသတိမရမတွေးမိကုသိုလ်ကောင်းမှုဆိုတယ်မလုပ်ခဲ့ပါဘူးအေးဒါကတော့ သင်အမှုကံနဲ့သင်အမှုပဲဒီလိုဒုစရိုက်တွေအကုသိုလ်တွေပွားအောင် အမိဖဆွေမျိုးမိတ်တင်ကတွေကလည်းသင်ကိုလှုပ်ပေးတာမဟုတ်ပါဘူးသင်အကုသိုလ်နဲ့သင်ခံယုံမဲ့ရှိတော့တယ်လို့ငရဲတနေ့ယမမင်းကြီးကရောက်လာတဲ့ငရဲသားကို မိတ်ဆိုတယ်လို့ဗုဒ္ဓမြတ်စွာဘုရားဟောပါတယ်အဲဒီလိုယောဂဝေဒနာခံစားနေရတဲ့အခါ အရှင်မင်းကြီးမှာအာကိုးစရာအမှန်ရှိတယ်ဆိုရင်မိဖုရားကြီးကမင်းကြီးမင်းကြီးရဲ့ခေါင်းကိုက်ယောဂဝေဒနာနံပါတ်တဝက်ခွဲပြီးတော့ယူခံပါမယ်ဒီလိုများရှိခဲ့ဘူးသလားအာဒီလိုမရှိခဲ့ဘူးပါဘူးတပည့်တော်အကြီးကြီးမညံမမဖြစ်တုန်းကပန်ဝန်းချင်းကဆက်ဆက်တဲ့သူတွေကအဲကောရပြတော့ဒီတောင်ကကြော်မှာမဟုတ်ဘူးဒီယောဂါနဲ့ပဲသေးလိမ့်မယ်လို့ဒီလိုဆုံးဖြတ်ချက်ချခံရတဲ့အထိ တပည့်တော်ကျမ်းမာရေးပြည့်စည်ပြီးအကြီးအကျယ်မကျမ်းမာမှဖြစ်ခဲ့ပါတယ်အဲ့ဒီတုန်းကတပည့်တော်ရဲ့ခံစားရတဲ့ဒုက္ခဝေဒနာမူပြားကြီးကလည်းခွဲမယူသားတော်သမီးတော်ကြီးကလည်းခွဲမယူတပည့်တော်စစ်တပ်ကြီးကလည်းခွဲမယူပါဒါဖြင့်မင်းကြီးမှာနာရေးအတွက်နာမကျန်ယောဂဝေဒနာနှိမ့်တဲ့ခါရတဲ့အချိန်ဘယ်မှာအားကိုးစရာ ရှိသလဲဒါကြောင့်စောင့်ရှောက်သူမဲ့900အတွက်900မဲ့အားနွယ်လာကြပါရကားလို့ဗုဒ္ဓမြတ်စွာဘုရားဟောတာ ဒါတွေကိုကျွန်ုပ်မျောမြင်လို့ငငယ်ရွရွနဲ့သင်္ကန်းဝတ်ပြီးမန္တရိပဒံဝိပဿနာတရားလို့အထုတ်ထားပါလို့အရှင်ရထပါဠကပြောတယ်။ဟောတယ်။အဲဒီတော့အသက်ရှင်တဲ့ကြောင့်ကောရဗျမင်းကြီးကလည်းတရိယာတဲ့အင်းဟုတ်ပေသားပဲဗျာ။တတိတော်ဒီအသက်ရွယ်သာရှိလာတယ်။ဒီတွေ့ကြံမျိုးတခါမှမတွေးမကြံခဲ့ဘူးဘုရားတပည့်တော် ငယ်စဉ်ချိန်ခါမဲတော်ခမဲတော်ဒီမကြမ်းမမယောဂဝရဏနှိမ့်တဲ့ခါအားတွေလည်းမြင်နေတွေ့ခဲ့ရပါတယ်အဲသူတို့လိုနာမကြမ်းယောဂဝရဏမဆက်ရောက်ကျမ်းကျမ်းမှမှရှိတော့ကုသိုလ်ကောင်းမှုလုပ်မှာပဲဆိုတဲ့စိတ်တပြီးတော့မပေါ်ခဲ့ဘူးအခုအသက်အသက်80ကျော်တဲ့အထိကာမဂုဏ်အာယုန်နေနဲ့ကုသိုလ်ပဲမေ့တော့ပဲရှိမှသေးတယ်ဗျာရှင်ပြငငယ်ရဲနဲ့ဒီလိုဗုဒ္ဓမြတ်စွာဘုရားညွှန်ကြားချက်ကြားရပြီးတရိယာသင်္ကန်းဝတ်တယ်ဆိုတော့ ဝမ်းသာလှပါတယ်ဖရာယောဂပြင်းစွာခံရရှာသူနာတမန်တော်အနာကမနာဝါယောဂအမျိုးမျိုးနာဘေးဆိုကြီးမရောက်လာခင်ကျမ်းမာနေစဉ်ယခုကကြိုတင်၍ကလျာဏံယောဂနာဘေးလွတ်အေးနိုင်ရောက်ကုသိုလ်ကောင်းမှုကိုကရောထာ ဆင်းရဲထူပွားကျွန်ုပ်အားကိုရှုစမ်းမြင်မြင်အသင်တို့ပြုလုပ်ကြပါကုန်တော့ဣတိဤသို့ယောဂတဲ့လူနာလူမမကြီးကနှုတ်ဟာမငိတ်အသံဒိတ်လင်သိညာဝင်၍ကုသိုလ်လေးကိုမမိတ်အောင်တော်တမန်တော်အဖြစ်စင်စေနှိုးစွာလေတော်တည်းသာသာသာ ကောရဗျာမင်းကြီးရဲ့အမေအရှင်ရတ္ထပါဠဖြည်ပြီးဟောကြားတဲ့နာဘင်းနဲ့ပတ်သက်ပြီးတတိတံဝေကဉာဏ်ဝင်မဟာသတိပဋ္ဌာန်ဝိပဿနာတရားလုံးအထောက်အမဲဆိုတဲ့ကောက်ချက်တို့ယောဂီတွေစိတ်ထဲစွဲပြီးတော့ကအဲဒီနာဘိစုကလွန်မြောက်ရင်မဟာသတိပဋ္ဌာန်ဝိပဿနာတရားလုံးအထောက်အမှာပဲအဲမင်းကြီးနောက်တစ်မျိုးဗုဒ္ဓမြတ်စွာဘုရားညွှန်ကြားတဲ့ တမန်ဆိုတာရှိသေးတယ်ငရဲသားတွေခေါ်လို့ငရဲမင်းရထမ်းမောက်ရောက်သွားတဲ့ငရဲသားကိုယမမင်းအမင်းထုတ်တာကအမောင်လူသာလူပြည်လူလောကမှာတော့ကရာဇဝမှုခင်ဖြစ်ပွားတဲ့ရာဇဝသားများမတွေ့ခင်မကြုံခဲ့ဘူးလားအဲဒီမင်းနဲ့တဲ့ရာဇဝသားဆိုတာကြီးပြခံရတယ်လက်ပြခံရတယ်နှာခေါင်းပြခံရတယ် ရှားဖြတ်ခံရတဲ့နရွက်ဖြတ်ခံရတဲ့အဲလက်ဝကစင်မှာတင်းပြီးတော့ကတခြင်းရှိုးသက်ခံရတဲ့အဲလမ်းဆုံးမှလမ်းမလမ်းလေးကကြောတရားရင်တရားကြည်နေပြရိုက်နဲ့ခံရတဲ့အဲဒီလိုရာဇဝပေသိတဲ့လူတွေမတွေ့ခင်မမြင်ခဲ့ဘူးလားတွေ့ခင်မြင်ခဲ့ပါတယ်အဲဒီအချိန်ကတော့အဲသူ့လိုရာဇဝပေမသိခင်လောလောလတ်လတ် မပုထုဇဉ်ဆိုတော့အကြောင်းအရာတွေရောဆိုရာသမုပ္ပိဆိုင်မင်းမသိမဆိုင်မင်းမသိအဲတကယ်လို့များဆိုင်မယ်ဆိုရင်ဒီလိုဆင်းရဲဒုက္ခတွေကြုံတွေ့နေတဲ့အခါကုသိုလ်ကောင်းမှုလုပ်ခွင့်ရမှာမဟုတ်ဘူးအခုလိုလွတ်လပ်တဲ့အချိန်ကကုသိုလ်ကောင်းမှုလုံးမှာပဲလို့ဒီလိုစိတ်အတွေးအကြံကောင်းတွေပေါ်ပြီးတော့ကုသိုလ်ကောင်းမှုတွေများမလုပ်ခဲ့ဘူးလားအဲ့ဒါလည်းပဲကိုယ်သားနဲ့သမီးနဲ့ဇီဝရေးနဲ့ အချိန်ကုန်မေ့ပြီးတော့သူကတော့ရာဇဝမှုဖြစ်တယ်ဆိုတာအလိုပဲဒါကြောင့်ဖြစ်တာသူဖြစ်ကောငါဖြစ်ရမှာလားဆိုရက်အတွေ့အကြုံမျိုးနဲ့မေ့ရောပြီးကုသိုလ်ကောင်းမှုမလုပ်ခဲ့ပါဘူးအေးအဲ့ဒီမင်းတန်တဲ့ရာဇဝသားဆိုတာငါလွတ်လိုက်တဲ့ကုသိုလ်ကောင်းမှုလုပ်ဖို့နှိုးစော်တဲ့တမန်တော်ပဲကွ အဲ့ဒီဓမ္မမြင်ပြီးကုသိုလ်ကောင်းမှုမလုပ်ခဲ့ဘူးအကုသိုလ်ဒုစရိုက်တွေကြီးတွေပွားနေတယ်ဆိုတော့အကုသိုလ်ဒုစရိုက်ပွားအောင်သင်ရဲ့အမေဖေးမိမဆွေမျိုးတွေကလှုပ်ပေးတာလည်းမဟုတ်ဘူးဆရာသမားတွေကလည်းလှုပ်ပေးတယ်လည်းမဟုတ်ဘူးသင်ကာယကံဝစီကံမနောကံအကြောင်းပြုပြီးတော့ကသင်ကိုယ်တိုင်ပြုလုပ်တဲ့မကောင်းမှုကြောင့်အဲ့ဒီမကောင်းမှုရဲ့ဆိုးရိုးတွေသင်မဲ့ခံရမှာပဲလို့ယမမင်းကြီးကမိတ်ကြားလေတဲ့ဆိုမင်းတန်သင်ညာ ရာဇဝတ္တမထဓမ္မံတော်ဒါရှိတော့ကရာဇဝတ္တတွေခံရဖို့ဒီနေ့မြတ်မောက်ခေရာဇဝတ္တတွေကတော့အကျင်းနဲ့ထည့်ထားတာပါပဲအဲတော်တော်တိုးတက်တဲ့အသိအမြင်ရင့်ကျင်လာတဲ့ဒီနေ့အချိန်ခါမှာဆိုရင်အဲဒီရာဇဝတ္တတွေကိုရဲပဲစကံလို့အဲအလုတ်စကံတွေဖွင့်ပြီးတော့ခိုင်းထားတယ် အဲထိမ့်ထိမ့်သိမ့်သိမ့်နဲ့ပညာတွေသင်ပေးတယ်ဆိုတော့ကျောတော်ကိုတိုးတက်နေတာပဲအဲဒီနေ့မြတ်မောက်ခင်မှာရာဇဝပြင်းမှုတကူကြောင့်အကျင့်တောင်နဲ့ရောက်ပြီးတော့တရားစာရင်ဖတ်လို့တရားတွေကျင့်လို့လူကောင်းဖြစ်လာတာလည်းမနေဘူးအဲဒီနေ့တော့တော်တော်အကျိုးများပါတယ်အဲဒါပြီးရာဇဝသပြရတယ်ဆိုရင်ခြေတုံးကပုံစံမျိုးကောင်းပြနှရွက်ပြလက်ပြဆိုတဲ့ အခြေအနေဆိုမျိုးမတွေ့ရမကြုံရဘူးဆိုပေမဲ့လို့ကိုဇနီးနဲ့သမီးနဲ့ခင်မွန်းလင်ယောက်ျားနဲ့သားနဲ့ဆွေးနဲ့မျိုးနဲ့အိမ်နဲ့ယားနဲ့ဇီဝရေးလုပ်ငန်းနဲ့ခွဲခွာရတာအဲ့ဒါကိုကအစင်မပြေရအစင်မပြေတဲ့အချက်ကြီးပဲအဲ့တော့ရာဇဝပြေတံကြီးသည်ဖြစ်စေသေးသည်ဖြစ်စေရာဇဝသားရလို့ဖြစ်လာပြီဆိုလို့ရှိရင်တော့လွတ်လပ်ခွင့်မရှိတော့ဘူး ကုသိုလ်ကောင်းမှုလုပ်ခြင်းပဲမဲ့လို့အဲပြီးမလွယ်တော့ဘူးဒါကြောင့်ရာဇောသားတွေမြင်လို့ရှိရင်အချုပ်အနှောင်တွေခံရလို့ရှိရင်အဲဒီလိုအခြေအနေဆိုတွေကလွန်မြောက်ရေးအတွက်ငါကုသိုလ်ကောင်းမှုလုပ်အောင်မှာပဲဆိုတဲ့စိတ်နဲ့ကုသိုလ်ကောင်းမှုလုပ်နိုင်အောင်ဗုဒ္ဓမြတ်စွာဘုရားကဒေဝဒုဒ္ဒသုတ်ဆိုတဲ့တရားကိုဟောထားတယ်မင်းကြီးအဲဒါကောရမြမင်းကြီးက အင်မတန်သဘောကျပါတယ်အနာဂမနာဝံမင်းပြမင်းတံမခံရခင်ယခုကကြိုးတင်၍ကလျာဏံမင်းတံပြပြီးလွတ်အေးနိုင်ကြောင်းကုသိုလ်ကောင်းမှုကိုကရောထဆင်းရဲထူပွားကျွန်ုပ်အားကိုရှုစားမြင့်မြင့်အသင်တို့ပြုလုပ်ကြပါကုန်လော့ဣတိဤတို့ဣတိဤတို့ မင်းတံတင်ညာရာဇဝတာကတောဟာမညိအတံဒိတ်လင်တင်ညာဝင်၍ကုသိုလ်လေးကိုမမေ့အောင်နောတမန်တော်အပြည့်စင်စင်နှောစွာလေတော်သတည်းမင်းကြီးဆက်ပြီးတော့ကနားထောင်အုပ်ကိုယ်ပိုင်ဥစ္စာမရှိပါ သွန်ကသွားရမည်တကားအဲသေလို့ရှိရင်အကုန်လုံးစွန့်ထားကြရမှာမင်းကြီးဒါကြောင့်ကိုယ်ပိုင်ဥစ္စာရဲ့လို့မရှိဘူးအောင်မယ်တပည့်တော်မှာပိုင်ဆိုင်တဲ့ဥစ္စာတွေနဲတာမဟုတ်ဘူးအဲအဲ့ဒီကိုယ်ပိုင်ဥစ္စာတွေဟာဇနီးရဲ့သမီးရဲ့သားရဲ့အဲလက်တွေ့ပြောရမယ်ဆိုရင် သင်မင်းကြီးရဲ့အမိဖကသင်မင်းကြီးကိုပိုင်တယ်လို့ဒီလိုမပြောခဲ့ဘူးလားပြောပါလေသင်မင်းကြီးရဲ့အမိဖတွေဟောဒီဥစ္စာရှင်ကိုယရနာတွေငါပိုင်တယ်ဒီတိုင်းနိုင်ငံကြီးငါပိုင်တယ်ဒီမူကြီးမာယသေနာပတိဘုံယုတ်ကြီးတွေငါပိုင်တယ်လို့မပြောဘူးလားပြောပါလေဗျာအဲသင်မင်းကြီးရဲ့အမိဖတွေကနတ်ရွာစံကုန်ပြီအဲငါသားရေငါပိုင်တဲ့ငါသားငါသေးရွာလိုက်ခဲ့ွယ်လို့ခေါ်သွားနိုင်သလား မခေါ်နိုင်ပါဗျာတတိပြင်းပြင်းပစ္စည်းတွေကိုယူသွားနိုင်သလားတိုင်းပြည်ကြီးကိုယူသွားနိုင်သလားမယူသွားနိုင်ပါဗျာအဲ့ဒါပိုင်လို့ယူသွားနိုင်သလားမပိုင်လို့ယူမသွားနိုင်တာလားမပိုင်လို့ယူမသွားနိုင်တာပါအဲ့ဒါကြောင့်ဗုဒ္ဓမြတ်စွာဘုရားကကိုယ်ပိုင်ဥစ္စာမရှိဘူးသိရင်စွန့်ပြီးတော့ကသွားရမယ်လို့ဟောတာအေးဒီတိုင်းဆိုရင်တော့တပည့်တော်လက်ခံပါတယ်ဗျာတဲ့တပည့်တော်အမြင်မှားပါတယ်သက်စီဝိန်ကျွဲ ပြည့်ဝင်းလေလူသေးတမန်တော်ယမမင်းကြီးကရှေ့မောက်ရောက်လာတဲ့ငရဲသားကိုသေးတဲ့လူတွေမမြင်ခဲ့မတွေ့ခဲ့ဘူးလားမေးတယ်မြင်ခဲ့တွေ့ခဲ့ပါတယ်လို့ဖြေတယ်အဲ့လိုလူသေးတွေသေပြီးတရရဖူဖူရောင်နရရဖြူနီညိုွက်သုံးရလေးရရပြည်တွေ ဆွဲဆိုးယိုကြနေတဲ့လူတွေကောင်အဲ့ဒီလူတွေကောင်တွေမြင်တဲ့အခါအော်ဒီနေ့ငါလည်းဒီလိုပဲသေးရမှာဒီလိုသေပဲဆိုကြီးကလွတ်မြောက်ရေးအတွက်မသေးခင်ကြိုးတင်ပြီးကုသိုလ်ကောင်းမှုလုပ်မှာပဲဆိုတဲ့စိတ်မပေါ်ခဲ့ဘူးလားကုသိုလ်ကောင်းမှုတွေမလုပ်ခဲ့ဘူးလားတာနဲ့မယားနဲ့စီးပွားရေးနဲ့ဟိုရေးဒီကိစ္စနဲ့မေ့ရော့ပြီးတော့လူတွေတွေမြင်လဲကုသိုလ်ကောင်းမှု လှုပ်ဖို့စိတ်မပေါ်ခဲ့ပါဘူးလှုပ်လည်းမလှုပ်ခဲ့ပါဘူးဘာတွေလှုပ်ခဲ့တော့ကာယကံဝစီကံမနောကံအကုသိုလ်အလုပ်တွေနဲ့ပဲအချိန်ကုန်ခဲ့ပါတယ်အေးဒါဟာအမိဘကလှုပ်ပေးတာမဟုတ်ဘူးသင်မှုနဲ့တွင်သင်ပြုတ်လုပ်တဲ့ကာယကံဝစီကံမကောင်းမှုကြောင့်သင်ပဲဒီဆိုးကျိုးတွေခံပြီးရောငရဲမင်းကြီးကစိတ်ပြည့်စွာနဲ့ ပြောပြီးမျက်နာတွဲလိုက်တဲ့အခါငရဲသားတွေကခေါ်သွားပြီးတကလားဓာနဲ့ခုတ်သဒုံနဲ့ရိုက်သဒါပြီးအကုသို့မကုံတော့ပြီးငိငရဲခံရသူဟာမသေးဘူးတဲ့လက်မှန်တော့ငရဲပို့ပြာဘူးငရဲပို့ပြာဘူးငရဲပို့ဆိုပြာဘူးပြာဘူးပုံနဲ့တွန်းချတာပေါ့စီဘူးငရဲပို့စီဘူးတဲ့တွန်းချတဲ့ အဲဒီလိုအမျိုးမျိုးနှိမ့်ဆက်တဲ့တွားနဲ့ဆွဲတိုက်နှိမ့်ဆက်တစည်းပဲကောနဲ့ခုတ်ပြီးတော့ကနှိမ့်ဆက်အမျိုးမျိုးဘုံဘုံတန်ကြုံနဲ့ထိုးနှိမ့်ဆက်အဲဒီလိုအကုသိုလ်ကံမကုန်မချင်းနှိမ့်ဆက်ခံရတယ်တဲ့အဲဒီဒေဝတုဒ္ဒဓမ္မတော်တရားကိုဗုဒ္ဓမြတ်စွာဘုရားဟောတော်မူတယ်မင်းကြီးမင်းကြီးဟာအမိဘအဘိုးဘွား အပေါင်းအသင်းရောင်းရင်ရွယ်သူအသက်ကြီးဒါတွေသေးတာတွေ့ရမှာပဲအဲ့ဒါလို့တွေ့တဲ့ချင်းမင်းကြီးမှာကုသိုလ်ကောင်းမှုလုပ်ဖို့စိတ်ပေါ်ခဲ့ရလားမပေါ်ခဲ့ဘူးဒီအသက်ဒီရွယ်ရောက်လာပြီအဲ့ဒါကြောင့်မသေးခင်ကြိုတင်ပြီးတော့ကုသိုလ်ကောင်းမှုလုပ်ရမယ်သေလို့ရှိရင်မိမိပိုင်းဆိုင်တယ်လို့လောကဝါဒပြောရသမျှဘာမှယူမသွားနိုင်ဘူးစွန့်ပြီးတော့ထားကြရလိမ့်မယ်ကိုယ်ပိုင်ဥစ္စာ မရှိပါသွန်ကသွားရမည်တကားဘုရားမြတ်စွာဘုရားဟောကြားတဲ့ဒီအချက်တွေကိုသဘောပေါက်လို့ပြိုးပြိုးရွယ်ရွယ်နဲ့မဟာသရိပ္ပံဝိပဿနာတရားလို့အားထုတ်မယ်လို့ဆုံးဖြတ်ပြီးသင်္ကန်းဝတ်ခဲ့တာမင်းကြီးအဲ့ဒီမှာကောရမမင်းကြီးကသဘောကျတယ်အနာကမနာဝဖို့ဖို့ရောင်းလျက်ဖြူနဲ့ နိညိုပြီးရွှဲဆိုခြင်းစသောအလောင်းကောင်ဖြစ်သောရောက်အောင်ပို့ဆောင်တန်ညင်းသေးမင်းမရောက်လာခင်ယခုကကြိုတင်၍ကလျာဏံသေမင်းယံဘေးလောဤနိုင်ကြောင့်ကုသိုလ်ကောင်းမှုကိုကရောထဆင်းရဲထူပွားကျွန်ုပ်အားကိုရှူစမ်းမြင့်မြင့်အသင်တို့ပြုလုပ်ကြပါကုန်လော့ဣတိဤသို့အလောင်းကောင်းကနှုတ်ဟမငိတ်အတန်တိတ်လင်း သိဉဏ်ဝင်၍ကုသိုလ်လေးကိုမမိတ်အောင်တော့ဓမ္မံတော်အဖြစ်စင်စေနှိုးဆော်လေတော့တည်းလိုမပြေဝအာမယတဏှကျွန်ကြီးပါတကားမင်းကြီးတဏှဆိုတာ ဘယ်တော့မှအလိုပြည့်ဝတယ်လို့မရှိဘူးတသိန်းချမ်းသာပြီးရင်နှစ်သိန်းချမ်းသာခြင်းနဲ့အသုံးဆောင်ပစ္စည်းတစ်ခုရပြီးရင်နှစ်ခုရခြင်းနဲ့ဒီပစ္စည်းဟောင်းတော့ရင်နောက်ထပ်အသစ်လိုခြင်းနဲ့ဆိုတာအဲ့ဒါတဏှာလောဘပဲအဲ့ဒီတဏှာလောဘရဲ့အလိုလိုက်အကြိုက်လိုက်နေရသူတွေမှန်သမျှတဏှာကြုံကြီးပဲ အဲ့ဒီအဓိပ္ပာယ်တပည့်တော်နားမရှင်းဘူးဗျာကောရဗျမင်းကြီးကမင်းကြီးနားမရှင်းရင်ရှင်းအောင်ပြောပြမယ်သေသေးချာချာနားထောင်အခုမင်းကြီးကိုအနောက်အရကသတင်းပို့လာတယ်ဆိုတော့မင်းကြီးအဲ့ဒီအနောက်အရတိုင်းနိုင်ငံတစ်ခုဟာစီစဉ်ဥစားလည်းပြည့်စုံတဲ့လူလူလည်းနဲ့အင်အားလည်းနေပါတယ်အင်မတန်ချောလာတဲ့အမျိုးသမီးတွေလည်းပေါ်တယ် အဲမင်းကြီးသိယူလို့ရှိရင်အလွယ်တကူရနိုင်တယ်လို့ဒီသေးကလာဖို့ရင်မင်းကြီးဘယ်နဲ့လုပ်မလဲအာဒီလိုဆိုသွားပြီးသိနိုင်မှာဗောဗျာသွားပြီးသိပြီးပြီအနောက်ရောက်အဲအရှိရကဒီလိုပဲသတင်းလာပို့လိုက်အောင်မဲလေဘယ်နဲ့လုပ်မလဲတော်မလားမတော်သေးဘူးဗျာသွားပြီးသိလိုက်အောင်မှာပဲအဲအနောက်ရတောင်ရကသတင်းလာပို့ရင်ဟောသွားပြီးသိလိုက်အောင်မှာပဲဗျာအဲ့ဒါ မင်းကြီးတဏှကျွန်းတဲ့တဏှဆိုတာအလိုပြည့်ဝတယ်မရှိဘူးအလိုမပြည့်ဝတိုင်းတဏှာရဲ့အလိုလိုက်ပြီးတော့လှုပ်ရှားရင်လှုပ်ရှားရသမျှဒုက္ခကြီးပဲတပည့်တော်သဘောပေါက်ပါပြီခရားလိုမပြည့်ဝအာမယတဏှကျွန်းကြီးပါရကား အဲဒီတဏှကြောင့်မပြည့်ရေးအတွက်တမန်တော်လှုပ်ဆော်လိုက်တာမွေးကင်းတာကလေးအရွယ်တော့ပြီးတော့တဏှကြောင့်ကလွတ်ဖို့ဓာမွေတွယ်ခိုးနေရတဲ့အဖိုးအဖွားအိုတွေလွတ်ပြီးတော့ကုသိုလ်ကောင်းမှုလုပ်ဖို့လှုံ့ဆော်ရတဲ့ယောဂဝေဒနာပြင်းထန်နေတဲ့ခံရတဲ့လူနာတမန်လွတ်ပြီး တဏှကျွန်းစင်းကလွန်မြောက်ရေးအတွက်ကုသိုလ်ကောင်းမှုလုပ်ဖို့လုံဆောင်ရတယ်။အာဆေးယုံသွားလူနာတွေအမျိုးမျိုးပေါ့မျက်စိယောဂလူနာနာယောဂလူနာနှာခေါင်းယောဂလူနာအဆုပ်ယောဂလူနာအစာအိမ်ယောဂလူနာအာယောဂမျိုးစုံလူနာတွေဆေးယုံမှာအများကြီးပေါ့အဲဒီလူနာတမန်တော့ရတာတဏှကျွန်းကလွန်မြောက်ရေးအတွက်ကုသိုလ်ကောင်းမှုလုပ်ဖို့အဲမင်းတန်တဲ့ရာဇဝတ္တတမန်လှော့ ကုသိုလ်ကောင်းမှုလုပ်ဖို့ညွန်ကြလှုပ်စောအဲသေးတဲ့အလောင်းကောင်းတွေပြတဏှာကျွန်းလွတ်မြောက်ရေးအတွက်ကုသိုလ်ကောင်းမှုလုပ်ဖို့လှုပ်စောအဲဒါလှုပ်စောတာတွေဘယ်တစ်ခုတမန်ရဲ့တကနာမကြသလိုမသိသလိုမမြင်သလိုနဲ့မျက်ွယ်ပြုပြီးမိမိရောရောကုသိုလ်ကောင်းမှုမလုပ် အကုသိုလ်ဒုစရိုက်ပွားသူတွေဟာငရဲတိရစ္ဆာန်ပိဋ္ဌာသူတွေကအပယ်လေးပါသွားရမှာတဏကျွန်တွေတဏကျွန်တွေမင်းကြီးဘုန်းကြီးကတော့အဲ့ဒီတဏကျွန်အဖြစ်ကလွတ်မြောက်ရေးအတွက်ဘုရားမြတ်စွာဘုရားညွှန်ကြားချက်လေးလေးနက်နက်ဆင်ញင်တွေးတော့သဘောကျပြီးတော့ကသင်္ကန်းဝဖို့ရန်အတွက်၆ရက်ကြောင်းကြောင်းအစံငါရင်ငါခံဆန္ဒပြပြီး ဖွင့်လာခဲ့တာပဲယွန်စရင်တွင်မပါခြင်းဘဝဝင်ရိတ်တာများလိုင်မဟာစီစိတ်ငြိမ်သည်ရွှင်ကြီးနှလုံးပွားစိတ်ငြိမ်၍လင်ယောဂီရှင်နေ့စဉ်ဝင်ထွက်များ ဒိဋ္ဌမတပံမဟာသတိပဋ္ဌာန်ဝိပဿနာတရားအလုံးအာထုတ်သိပြီအာထုတ်ပါကျိုးစင်းကလွန်မြောက်ရေးအတွက်မဟာသတိပဋ္ဌာန်ဝိပဿနာတရားအလုံးအာထုတ်ရတယ်တခြားနည်းမရှိဘူးအောင်နေပင်နေစသည်အစင်မပြရှုမှရင်ဖားမှုပိန်မှုစတဲ့အာယုန်လေးနဲ့ဆက်စပ်ပတ်သိပြီ အာရမဏနုတိယကိလေသာအပြာရှင်းနိုင်တော့ဩတပိုင်းကျုံစင်းကလွန်မြောက်တယ် အဲဒီလိုမှန်ရင်မှန်ရင်နဲ့နောက်ဆုံးကောတရဘူသောတပတိမေအဲဒီမတရားကြီးရသွားတော့တန်တနာနုတ္တိယကိလေတွေပါပြပြီဒိဋ္ဌိကျွန်းစည်းရင်ကလော့ပြီဝိသိကိစ္စကိရိတာရဲ့ကျွန်းစည်းကလော့ပြီအပင်ရောက်အောင်၅ပါးသီလကျူးလွန်အောင်လှုံ့ဆော်တဲ့လောဘတဏှာကျွန်းစည်းကလော့ပြီ ဒေါသကိလေသာအကျဉ်းစားကျွန်စင်းကလွတ်ပြီအဲကျွန်စင်းကလွတ်ချင်ရင်မဟာသတိပဋ္ဌာန်ဝိပဿနာတရားအလုံးအထောက်အမယ်ကိစ္စမန္တမမဟာသတိပဋ္ဌာန်ဝိပဿနာတရားအလုံးအထောက်သည်ပင်အထောက်ပါတဏ္ဍကတံငါဘုရားတို့မှာတော့အခါတာရောကျွန်စင်းကလွန်မြောက်ရေးအတွက်နိဗေယုံမြတ်သာစွန့်နိုင်ကြပါကုန်၏။ကဲ။အောင်းနာပိနာကစပြီး ကြုံစင်းကလွတ်မြောက်ရေးအတွက်မဟာသတိပဋ္ဌာန်ဝိပဿနာတရားရှုမှတ်အားထုတ်လိုက်ကြအောင်ကျင့်ရဖြင့်နန္ဒငါးပါးအားပူဇော်ကြပါစို့ရှင်ိမာယဓမ္မနုဓမ္မပရိပတိယမေညံဘုညံနိဗ္ဗာန်တရားတော်မြတ်ကို